အခန်းကြီး2အငယ်1မှ7ဒုစရိုက်ကိုပြုခြင်းကအိယာပေါ်မှာမကောင်းသောအကြံကိုကြံ၍မိုးလင်းသောအခါအခွင့်ရသည့်အတိုင်းပြုတတ်သောသူတို့သည်အမင်္ဂလာရှိကြ၏သူတစ်ပါး၏အိမ်နှင့်လေယာတို့ကိုတတ်မဲ့၍အနိုင်ထက်သိမ့်ယူလျက်လူနှင့် သူ၏အိမ်ကို၎င်းလူကြီးနှင့်သူ၏အမွေဥစ္စာကို၎င်း လူရ၍ညင်းဆဲတတ်ကြ၏တို့ဖြစ်၍သာရဖျားမိန်တော်မူသည်ကားတင်တို့လည်းပင်မလွတ်ခေါင်းမကြွနိုင်သောဘေးဒဏ်ကို ထိုတို့သော အိမ်တော်တစ်ဖက်၌ငါကြံစီ၏သို့သောကာလဖြစ်လိမ့်မည်ထိုကာလတွင်တင်တို့တစ်ဖက်၌ပုံစကားကိုသုံး၍အလွန်ပြင်းစွာမြည်တမ်းရသောစကားဟုမူကားငါတို့သည်ရှင်းရှင်းပျက်စီးကြပြီ ငါအမျိုးသားခံရသောအဖို့ကိုလဲ၍ငါလက်မှရုတ်တော်မူပြီတကားငါတို့လက်ွက်များကိုရုတ်သိမ်း၍သူတစ်ပါးတို့အားဝေဖန်တော်မူပြီထို့ကြောင့်သာဝရဖျားဤပရိသတ်တော်တွင်တင်တို့ခံစားရသောအဖို့ကိုဂျိုဒန်နှင့် တိုင်းထွာသောသူမရှိရပရောဖက်ပြုသောသူတို့ပရောဖက်မပြုကြနှင့်သူတို့သည်ရှက်ကြောက်မည်အကြောင်းပရောဖက်မပြုရကြ ထာဝရဘုရား၏ဝိညာဉ်တော်သည်ဆီးတားခြင်းကို ခံရသလော။ဤအမှုတို့ကို ပြုတော်မူသလောဟုဣသရေလအမျိုးသားမေးလျှင်၊ဖြောင့်မတ်စွာကျင့်သောသူသည်ငါ့စကားအားဖြင့်အကျိုးကိုရသည်မဟုတ်လော။ရှေးကာလ၌ပင်ငါ၏လူတို့သည်ရန်ဘက်ပြု၍ထကြ၏။စစ်တိုက်ရာမှပြန်၍ဘေးကိုမကြောက်ဘဲရှောက်သွားသောသူတို့၏ပြင်အဝတ်နှင့်အတွင်းအဝတ်ကိုလုယူတတ်ကြ၏ ငါလူတို့၏မယားများကိုသူတို့ตายရသောနေရာတဲကနှင်ထုတ်၍သူတို့သားများမှငါ၏ဘုံကိုအစဉ်နှုတ်ယူကြပြီ။ထား၍တွားကြလော့။ဤပြည်သည်တင်တို့ညင်ဝတ်ရာအရမဟုတ်။ဤအရသည်ညင်ညူးသောကြောင့်ကြီးစွာသောပျက်စီးခြင်းနှင့်ပျက်စီးရလိမ့်မည်။ကိုအလိုတို့လိုက်၍မှုသာစကားကိုတုံသောသူကငါသည်ပရောဖက်ပြု၍စပြည့်တရားနှင့် တည်တည်ရဲ့တရားကိုဟောပြောမည်ဟုဆိုလျင် ထိုသူသည်ဤလူတို့၏ပရောဖက်ဖြစ်ရလိမ့်မည်အငယ်7နဲ့73အိုယာကုပ်ငါသည်တင်းအမျိုးသားအပေါင်းတို့ကို၎င်းကြံကျွင်းသောဣဒေလအမျိုးသားအပေါင်းတို့ကို၎င်းဆက်ဆက်စုဝေးစေမည်တိုးချံ၌တိုးများကဲ့သို့၎င်းကျက်စားရာအရက်ထဲမှတိုးစုကဲ့သို့၎င်း သူတို့ကိုငါဆု၍ထားမည်လူများသောကြောင့်အတန်ကြီးလိမ့်မည်အနိုင်ထက်ဖွင့်သောသူသည် သူတို့ရှေ့မှသွား၏သူတို့သည်လည်းအနိုင်ထက်ဖွင့်၍တကားဝဖြင့်ရှောက်သွားကြ၏သူတို့ရှင်ပြန်သည်သူတို့ရှေ့မှသွား၍သာဝရဖျားသည်လမ်းပြတော်မူ၏